kol pi thulam lak buni na lai mai som khok pi som thum la guk na ita te hil pil na khang no te amau lung sim phut bang chat a gam tat sang ding pen tu lai tung pai zia hi mai hi aneu lai in aginat kei phial la zong mai lama hong hoi na ding hi kum som le kum guk kum som le kum giat bang hong phak u chiang in thu hong ngai sun thei ding u a azong sat na hoi lo te u nu sia in anung chiang in mi hoi hong swak na ding uhi nu te pa te in chi uhi khial ma ma uhi kum tampi sung lungsim huan sunga gal pa khai chi wo sang uhi aman lo thu gui te khang to sang u a a khonung chiang a tua huan sunga kisem khem pe phial pen amok na swak lel ta hi satan pen atei ma ma na sep aku kal si na to ki pol gal pa hi hi khang no te asukha ding a ngai sun khol lo wa kamal khat pe akipau khiat pak changin phat bol na ahia mo na kim khat aki huai lo khol lo ding a angai su the na ding u ahi zongin tua pen ma satan in ai in man pa in zung kha a ga tampi aga the na ding in ตัวใครจะห้อยโลเป็นขังสักปะฮีหนูแต่ป้าเตกิมขัดอินอาตาเตอุจงสัตนาห้อยโลตอขังแค่สังอุอาอาขันตอนอุนเสียไปสวกปะอุฮี ตัวหมอนาเป็นนูเตปาเตตุงตุดิงหิตัวตะโนเตคริสเตียนอสวกเพียลุจงอินอลุงสุงอัวเฮปีนาอินนักปีอินนาเซมอาอนุนตากนาอุอากิบิดเคลสอเกนงาเลอขันตอนอุนอจงสัตนาลุยอุกิดอกดอกดิงาအမောက်တဲခန်ပီဒီငါအနုတဲအပါတဲဥန်အဖလ်ဇလတုံမကိမူမူဒင်းဟီနုတဲပါတဲအင်အတာတဲဥအုပ်ဥကိုလာ alungut na te u pwa sang in athu zo u kul hi tua hi keile pasian in ama thang pai na ni chang in tua ta no te su se tak pi dinga ata te u a uk lo nu te pa te pen mo sak na to ki pet lo ding u hi azodiang in pasian na sem te in a in kwan sungu uk ding u a thu mang sang diam diam ding u hi amao in kwan sung hoi taka a uk te ke u le Paul pi vai te a vai a hom ding le thu a ken ding in amau te a ki ying nai lo a hi lam kamu hi amau te in a in kwan sung u a hoi sak masak phat u kula to a khit chang in amau te thu ken na le hu zap te in Paul pi sunga thu hong nei pan ding hi tanu le tapa khat pe ni tang in ina a om ke le sitel ding ki sam hi ata te u kwa to ki khol a kwa ina ni tang in ho hiam chi nu te pa te in a thei ding u ki sam hi pasian thei na za sang in mi hing pil na in tammu za tuan lo hi ta te ma kai dan jong pasian hong hil na za sang in a hoi zo ngel thei tuan lo hi amau te apyang sak pa sang in tanou te ki tang sap na kwan thei zama ding hiam ama si san to amau te a lei pa sang in kwa in amau te nop sang na ding kin zama ding hiam pasian thulim tang in kisim hen la phatang in ki zui hi le ตะกิโลเตกำตัดนาหอยโลหางาลุงขับนาตอมจะดิ่งฮีนูเตปาเตอินอตาเตอุอาดิงอเทดิงอุเลอังไอสุดสังดิงอุอมฮีฮีเลยตุงอาเมาเตกิมันนาอันเนอากิจตากอากิอิดมีเตสวักสักอานุงเจียงอินอาเซียงทวันตุงอาอมมีเตโตอากิขอลเทนดีงุนกำตัดหอยอันเนสังดิงปิลนาและปัตตานาอังอาดิงอุกิสัมฮีขังโนเตอินตูและนุงเจียงอา นบสักนาอ่างอันดิ่งอุเป็นอันเอวไลอมวยไลอวาอจงสันนาอุตอกิไซพมาอมาหินาอมาวเตหิลดิ่งกิสัมฮีลายเสียงโทกะจะตักอาอาทูเตกะจุยอจีนุเมยปะสัลตัมปีอินมุนตัมปีอะลายเสียงโทเดนาจุยโลเวเวอุฮีดาเตปัตตะนาบังอะปะเสียนเดนาจุยโลอินအမောက်ဖိတ်စက်ဘန်းဇီဇိုအူဟီတွာဟန်းမအင်မီအတူလ်တူလ်အင်မန်ထန်းအူဟီ ตาเตฮิลปิลดันดิงลายเสียงทวินหงลักฮีตัวบังอินปัสยันได้นาเตนูเตปาเตอินมังอุฮิเลเลยตุงอะคังโนอะตุมดังหอนปีขัดตูนีอินอิมูดิงฮีลายเสียงโทกสิมฮีลายเสียงโทกจุยฮีอจีนูเตปาเตมะตัวลายเสียงโทฮิลนาตอกิเลบุลินกัมตะมอกอุฮีอาตาเตอูกัมตัดนาฮางาอากับนูเตปาเตดานาเลมาวนาโออิซาฮี ตัวดานาเลมาวนาเตอมาวเลอมาวกิบอลอหิลำซงพองเมลโลอุฮีอาอิดนาดานอุมานโลอหิมันินอาตาเตอุนเสียดโลฮีอาตาเตอุเนวตุงอวากิปันซงสันนาหอยอเนสังดิงอุปเสียนเปียกตาวันอมาวเตอินดนโลอุฮีคริสเตียนอหิตโนเตอินလေတုံထုဖာကမ်ပုဆာငင်ပစျန်အဇာတာနူတေပါတေဣနာလေပါတန်နာဒေဇဒင်းဥဟီ anute apate u it in pa toy ding u hi anute apate u bang chilung dam sang ding chi anun tak sungwa akisin pi pen khat u a hi ding ke sam hi langpan na to kidim tu lai hunin aman a patta na le hil pil na anga lo tanote in anute apate tungwa atawan u thelo u hi anute apate un amaute limbol sem sem le amau te lungdam lo zo sem sem u a za tak lo zo sem sem thei u hi mai lama ata te u nop sak na ding pen nu te pa te khut sunga atam pen in om hi tua ta no te zal tong a hoi na ding a thu pi na sep na pen amau sep ding a hi hi aneu tung u a hil na in a khan ton un amau te zui ding hi asalam a hi keile aphalam ga aga dinga အဟောင်ပုတ်ခဒင်းငင်နူတဲပါတဲအင်ခိုင်ချီအဝအဟီဟီအတနူတဲအတပါတဲဦးနပ်ဆက်နဒင်းအဟီကဲလေလုံခမ်နရင်းပန်အမောက်တဲအင်ဘောလ်ထေဦးဟီနူလက်ပါကိထူဝလ်ဒင်းတနုတဲအင်ဖောက်ထေနာလေအစ်ထေနာနေဦးဟီအလုံဒပ်နဒင်းဦးဘိုင်အာအဒနဒင်းဦးဇုံဘိုင်ဟီอินากำคุมและบอลดันเตตอดำตะกาหิลปิลนาปนินนูเตอินอัตโนเตอูอมาวลุงซิมตอแหนคอมเทฮี ตาเตตุงาทุกเขานาเลหิจิลเตลนาอินเขลนาเลียนปีฮีฮีทุกิบทุกเขาตะเหกำกำนาอมลวากิทุหิลเดียงเป็นอินกวนเคมเปวะกิสัมฮีนจินอเป็นดำตักอินเกนอินไงสุดนาตะกำตังอินนจิบังบังเป็นโลอินเซมเคียอิน นูเตปาเตอินจงอมาวเนวไลอินเฮปีนาเลอิดนาบังจาตาอินเดียกิมอสักอาอกิตายกอบกอบจังอินบังจาตาอินอลุงสิมุนาเฮียมจิอมังเงดโลดียงอุกิสัมฮีอาตาเตอุเดนาเตอเทเทนดียงุนอลุงสิมเตอุเคสุกอินอังไอสุนาอัวอมอยกิกดียงอุกิสัมฮี a hi zong in it na to ki thwa thu kip thu kho to amau te in atate u tungpanin thuman na anget ding u kisam hi nute pate thuman lian dian ding a hi hi in kwan ki uk na a thukip thuko a om keile sian na lian pi piang pa a ki uk na a om vet lo za ma in se huai hi bang hangin biang na akin mi te ta te u khang in khel tan in lang pan hat deu se u hiam chi in dot na om thei zel hi in kwan sung ki patta dan panin athu ki muding hi nu te pa te akilem ke ya ki tot na ding pe a om le akilem thei ma sia u ata te u mu na a to bangin om ke zo u hen hil pil na a nu te pa te ki pum khat le u bang a hi ding u ki de hiam chi ta te in hong thei thei ding u hi nu in ata te atai na hoi asak lo na pa in akampau hiam amit ha hiam to akilat sak hele นูเป็นเขาลัวอาตัวงอบอลนาเต็งจอลนาและอนบอุจุยนาโตบอลพัดกูลฮีจีอาปาอินอังไงสุดเลอาตาเตกิสดิงฮีอาวุธบังเปอุอหิเทดิงอาอหิลำหองเทปะดิงฮีอาตาเตอุตุงาฮิบังหมอนาอบอลคานูเตปาเตอินอาตาเตอุกิเสียนาหางินทุสิตนาทวงดิงอุฮีนูเตปาเตอมาวละอมาวอากิอุกจอมาสักดิงอุกิสัมฮี ตัวฮิเลอตาเตอุหอยตังอินอุกเทยจดิงอุฮีอามาเลอามาอากิอุกจอโลเซียลลุงดวยโจโลอาอาเปาเขียดอาตัดเขียดเซียลุนอามาเตปะเซียนตุงอาอมออุอฮีฮีอาตาเตอุตอกิกุมมาซาอาอาเขียนาเตอุลักอาอมอนาอุฮิลอานูเตปาเตตุงอาอมอเบกฮิโลอา pasian tunga zong amo ahi lam u thei sang ding ke sam hi နလုံစမှုနိယမ်ခက်အင်အခ ्यार နတာတဲဥဟဲပိနာလေဒါပိနာတော့အမောက်တဲနတိုင်းမာဥန်ထုငန်ခေါမွန်ตัวฮิเลนตายนาหางินนตาเตอินหองมุดาโลดิงอุฮีหองอีดจะดิงอุฮีหองลุงกิมสักโลอหิมานาอมาวเตดานเปียนฮีโลลำอมาวเตตุงานะเฮนาอัตุสักนวมนะฮีโลลำหองมุดิงอุฮีหมอนาสุงะอคังเคดิงาอมาวเตอากิกอยของฮิโลอา အမောက်တဲဟွိနဒင်းတာဝန်နနေနာနဖောက်နာဟာငါအတိုင်နဟိလမ်အမောက်တဲအင်ဟောင်ထေဒင်းဥဟီนักปิยาปัตตานาลาวหวยหิลปิลนาหุนสุงาหอยตะกาอกิปันตะหิดิงโตอกิบังนาวปังเตออมนาอินกวนตัมปีอมฮีอหิซงอินอมาวเตอเลนไงนาไปเสียเตอกิเสียจังอิน amau te in angai sut na ding u agam tat na ding u thei non lo in amau thu to min khen sat na nei thei lo u thei u hi amau hi thei za le alung sim un azo za u to ki zuya amau thu to ma ngai sut na le gam tat na anei thei ding a hoi taka lamla na lo to khang lo te nak pia pat ta na in ลุงซิมและกำตัดทะเนมมีเปียงสังดิงฮีอามาวฮิเทอิซาและอลุงซิมอุนอโซอซาตอกิจุยาอามาวทูตอมาไงสุดนาและกำตัดนาอเนเทดิงาหอยตะกาลำละนาปานินอามาวเตอไงสุดนาอุคังอินอามาวและอามาวซงกิทุปีมูเทอิน asiam na u azang khe ding in ki muang thei bek ding uhi. hi amau thu to ma agam tat dinga mi te maya ahong omu chiang in amau te apil ding in ki pan ta lo in gan hing bang in ki pan ta hi lam hong kilang ding hi amau ut na lung sim pen ki mai sak zalo in nu te pa te le sia te hil gam gam na amang ding in ama ut na lung simpen ki makai zaloin nu te pa te le sia te hil gam gam na amang ding in ki zo tho bol zo hi amau khut nuaya om naw pang te ut na le lung sim te uk zo gop ing chi a akisial nu te pa te le sia te in zo tho na le law sak na to thu aman sak na pan wa hong khang khia naw pang te mai lam nun tang zia kan kha thei u hi le kisial ngam non lo ding hui to bang naw pangte nun tak na sep hak sa te asem ding in aki ging khol ma ma lo u hi zo phial hi asa naw pangte u lung sim uk zo gop ing chi a alung kim sia te pen tol khat sung pa tak huai abat hang in na sep zo ma ma sia te hi lo zo hi amaw le amaw kilian sang gem gamin achunei na u he pi na omloin zang guap guap u a tua bangin atano te u le asang nau pangte u lungsim la zolo u hi amau te in akiang nai u a atano te u kai khom in အမောက်တဲအိတ်နာဥလက်ဟန်လာအမောက်တဲဟန်ချမ်နာခဲပေလေအကိမောလနာတဲနငอนဥအာအလောဘနာဥလန်အင်နောင်ပန်းတဲလကနောင်ပန်းဘငင်ခတ်ဝေဝေဝအုံးလေနောင်ပန်းတဲအလုံဥဓမ္မအမဒီငါအမောက်တဲအစ်နာလေမွန်နာငါဇဒင်းဥဟီတွာဟီလေနောင်ပန်းတဲအင်အနုတဲအပါတဲဥလေအစယာတဲဥထုနေနာဇာတန်အင် ทูหองมังใบจะดิ่งอุฮีลำขัดปานินอนุเตอปาเตอุเลอาเซียเตอุเคนสัตนาโลโตอมาวเตทูโตมาอากำตัดดิ่งินขังโนเตก่อยของดิ่งฮิโลฮีทุเทสาเตเคนสัตนาจะตากอาอนุเตปาเตอุเลอาเซียเตอุมะไกนาอมังดิ่งินนาวปังเตฮิลดิ่งกิสัมฮีอนุเตอปาเตอุเลอาเซียเตอุลุงซิมโตอมาวเตลุงซิมอากิฮวาลดิ่งินฮิลดิ่งกิสัมอาอมาวเตกุปปีนามัน ding ahoi ahi na zong amu the na dingun to bang ma in hil kul hi to hi le anu te apa te u le asya te u makai na khut nuai panin apai khiar u chiang in amau te zya le tong pen hui mut a ki vuang pum pe to ki bang non lo ding hi naw pang te hit lowa khan to sang na in mo na hi nu te pa te kim khat in ata te u biang na lam pil na sin sak lo u a sang lam pil na zong don sak lo u hi to te don lo ding hi lo hi naw pang te lung sim pen phevela tha tang to na asem hiam lai asim hiam khat a hi ke le amau te sian na huzap sung tung ding hi to hi manin naw pang te hit lowa khan to sang ding pen nu te pa te a ding in mo na hi hi ki man na nei a alo phwai lai bu te agwat ding u na sep a hil ding u thatang na sep hun anei sang ding u le lai sin hun le lai sim hun anei sang ding u a hi hi nute pate in atate ulung sim alap to sang ding ule angai sut siam na u akhan to sang nang u ahan chiam ding u ahi hi ki koi dap a aki ha lo lung sim pen niam ham tang in zual zang in ki sia hi satan in ahun hoi zang pa in athada lung sim te zol pa hi nu na se pen naw ngek to ki pan pa hi ata no lung sim le ut na a u zo ding ทูอามันสังจอดิงเลทูอามังดิงอาอาฮิลดิงกิสัมฮีนาวปังฮองกอลจองเดวจางอินอาขุดอมคงสักเกอุนนูเข้มเปอินอาตาเตอุตอทูกิกุบดิงอาเคียนาเตอุฮิลดิงเลลุงด้วยตะกาอาเมาเตลัมมานฮิลดิงหุนอาจัดดิงอุอาฮีฮี Krishano te pate in atate u pasian ta aswang ding in hil in pua u ahi lam akithei ding u kisam hi naw pangte abyang na nun tak bu pi u pen aneu tungwa ki pan akil dan le zala tong ki po dan to ki sai hi aneu tungwa ki pan aki thu zo ke ya nu te pa te thu amang ding in aki bol ke le a khanung chang in hil ding hong hak sat ding hi aki thu zo ngei nai lo lung sim pen pasian thu amang ding a bol ding hak sama ma hi hi na sep thu pi all mo lo nu te pa te in khel na lian pi a bol u hi a atano te u tung le pasian tunga amo u ahi hi nu te pa te o na ta te u na hil ding u a pasianin a hong sol pilna na hil ke u le a piang bang bang thu sit na na thuang ding u hi to hang a a piang te na ta te u tung be ga a be ding hi lo hi lo lai a a ki khau khe lo ling kung khat tam pi hong phak ma bangin nang ma gi nat lo na hanga a piang mo na te in amau te ki khol pi khem pe u zong se sak lai ding hi a chi tak lo te pa te tunga pasian samsiat na tung tak piding hi amau te in hi leitunga amau te asun ding lingkung asuan bekhilo in thuken na hun chiang in amau gin na lo na hang in thuak kik lai ding uhi thuken na a mi tampi te hong ding in amau te a kham lo na hang in anu te apa te u mo sang in suksian na athuak na u amau hang hi hong chi ding uhi nu te pa te in aman lo he pi na le it na to ata te u khel na te หมายสักสักอูอาฮิตโลตายโลอินกุยของอูหิมันินอาตาเตอุนเสียโลจออุฮีอามาเตสิสันเป็นอาจิตักโลอนูเตอปาเตอุตุงมาตุดิงฮี thada na asiat huaina thada na hang in mo na tampi tak piang ahi na ke hong kilak ngei hi athanuam khut te le lungsim te in galpa mo azol na don in nei man lowa athada khut te le khuak te pen satan ukdinga abai sa hi pa hi lungsim hoi taka aki uk lo chang in အဟိလောနာတေဟောငိုင်ဆွန်ပါဟီထဒနာပန်မောနာအဟိလမ်နူတေပါတေအင်အတာတေဥအဟိလဒင်းဥအဟီဟီနောက်ပန်တေတုံပနာဝန်ဂိခဲမ်ပေဒုံခ a တ်စငနာ ทาดาอาตุบเมลในโลอาอมของสักนาบางมาเซมโลอาอาวุธเปอูอาตัดสักนาสร้างอาเสียนนาลำอตุนโจนาดังบางมาอมโลฮีนาวปังเตลุงซิมเปนเพเวลามกิมันนาอันเนยอหอยลำไงสุนนาโตอากิดิมเกเลอาเซลัมมะของไงสุนปะดิงฮี amaute atol ngak ding u akitang sam a hi za khat in na asep ding u thatang na sep na laisim na le sin na hun te zong man man a anei ding u hil ding zong ki sam hi amau kum to ki zui in na sep nei sang un la ki man na anei alop huai lai bu te zong guanun naw pang te in na sep khat pe lop takin hong se bu hangin hong chim tak pa u a adang khat pe khelin matut mel nei lo the u hi atate un na sep akhel them thum ding u nu te pa te in aphal ding u hi lo hi akhang to ding lung sim te lung duai taka hil pil na hun om lo ding za in na atuam tuam to hun abei sang ding u hi lo hi han swa na kam tom khat peu a hun lia na hu pang na khat peu in amau te buai na le lung kiat na bei sak the hi na sep maswan khat azo na u pana anga u lung kim na in na sep hak sa zo amau te se lem nuam sang ding hi akizol bol akidon bol diang naw pangte in atwa bang ding lamen den wa alam et na bangun akibol lo changin lungkim lo in he thei u hi akhan ton un tua bangin om thei hi amau te chimo in ahu ding de in amao amai et ding le azol bol di mi lam en den uhi amao te thu kinyal kha le nupi papi aso akit nango nun zong amao te aki khel bol in ngai sun uhi to bangin amao te in amaswan kem pe u bing sang in amao tung ton in ผู้โจโลอินนาแคมเปอมาวดิบังอินเปียงโลอหิมันินพุนพุนอินห่างห่างอุฮีนูปีอินอามานะเซบดิงโตอินกวนปีเตเซบดิงโตอเวกปีอินเซมอาอปัสสัลเลอตาเตเมยกียงอะตุฮีเดียดาออมไลตังอินอามะมาอินสิงลาอินตุยตอยอินสิงเอะนะดิงเฮนงอนอลากจียงอิน ama ma tung le in kwan pi te tunga khel na lian pi abol a hi hi zi te le nu te pen in kwan pi te sila dinga pasian se hi lo hi in sung van gik te apuak pi ding in ata te panta se lo in nupi tampi in lungkham na van gik lelin om u hi tua hang ma in tek ba in ahun nai lo pi in si in bangma thei nai lo ata te makai ding akisap pen lai tak in anu in si san hi kwa mo na hiam pasal te in aji te u aboi luat lo na ding le alung nop thei na ding in a hi thei za un a han chiam ding u a hi hi hong jong sang pa ding u a hi manin naw pang te thada a om sang mong ding hi lo hi na ta te u chris kyanga kha un naw pangte in aman gam tanuamin anu te apa te ule akem te tunga migi in thuman nop na lung sim jong nei khading uhi ahi jong in amau te hu ding han so ading ke samlai hi ลุงซิมเคนสันนาหอยจงในอุฮีอฮีจงอินตัวเตเป็นเบียงนาลำต่อทาเปียอาปัสยันเฮปีนาต่ออนุนต่างนาอุอทักสวะเกเลอตุบนาซาอุตุงโจโลดิงอุฮีอตาเตอุนหดเขียนนาอ่างนาดิงินนูเตปาเตอาหันจามถั่วถั่วดิงกิสัมฮีอมาวปิลนาดิงอมาวทูอินจงตอมสักโลอินลิมตักอินอหิลดิงอุกิสัมฮีหมายลำหุนขัดจางอินอภาหองกวาลโจอินอาเซียหองไมมังนาดิงฮีจีอา ngai sut na to asial apha khentel siam lo pi in khang no te koi khong ding hi lo hi a hoi lam sang in aselama hong khang to bai za ding hi nu te pa te o christian hong swa thei ma teng un aneu tung lai ma un na ta te u lung sim na hil pil pa ding u a hi hi na han cham na khem pe u amau te in hot kyan na anga na ding hi sang un pasian gam sunga atang ding suang man pha aswa the na dingun na khut sung uwa hongki koi ahi na to ki zui in sem un amau te tai tham ding in khang ham nai ke amo na te u ki sik a chris asang ding in khang ham nai ke chi a ngai sut khel na to sian na dum sunga ai mu ding in amau te na oi danu kidom un amoi lai lungsim te in atel the khom ding in ata te u tunga nu te pa te in hot khyat na thu siang taka again ding u hi hi mimal in byang na nei kul a hi na hil na ding in naw pang kum gyat kum som le kum som le ni gwal te a hun hi ta hi mai lama khang ham zo de u chiang in mo na kisik in thuman um the ding chi bangin na ta te u hil kha ke un lim tak in ki hil peu le amoi lai ma ma te in zong mo ne a hi na u le chris pan back in hot kyan na kinga a hi lam mu thei ve ve u hi naw pang te in hot kyan na anga na ding thu hil sia te in thu pi ngai sut khol lo thei wa han cham ding za un han cham lo u hi naw pang te lung sim a ki zo na ding kham hun pha pen zat lo in bei pa pa hi นูเตเลปาเตโอนูเตฮงกิกวนนะเซบะทุปีนานะพอกอุฮยามจงสัตนาหอย lo te panin na ta te u na kep ding u akisap lam na phok u hiam amau te tunga huzap hoi anei thei ding mi te bek na ta te u ki khol sang un goya om dinga bang hi ding chi na thei ke nga le ni tang in amau te wak khe sak ke un gam tat siang tho anei na ding un hil un amau te กวลขัดตุงกวลขัดทุกขัดตุงทุกขัดเฮียตอมขัดหัวตอมขัดจิบังอานะฮิลนายเกเลตูมะมาอินฮิลดิงกิปันปะอินนามาสวนกิปันอินลาตูละตอนตุงอาดิงเซมอินนาตาเตตุงอานามาสวนนาเซบโลหมอนาปุลากโลอินนี่ดังขัดตุมสักนอนเกอินปะเสียนหงเปียกนามาสวนอาเซมตะดิงนะฮิลำอามาเตเกนอินกิปัวพันนาอานังตออปังคอมดิงอินอามาเตเจียลิน abeisa hunte alo kik ding in han jam in lodikya polpi din muna om om non ke in in kwan khem pe in namel tak tak cha du ahong lak ding in topa min to kong chial hi na in sung chat panun polpi hong pwa pha un ลุงซิมเดนาเตดอนโลเกอินปะเซียนจะตากอากินเนนูเตปาเตอินอาตาเตอุดอนโลเทอหิลัมเกยหงกิลักเงฮีอามาวเตอินอาตาเตอุลุงซิมอมจิอาเตกันินอเดนาเตอุอปยักดิงอุอหิฮีนูเตปาเตกิมขัดอินอาตาเตอุเดนาเตลิมตักอินเปียอุฮีอดัมโมอุจียงอินลิมตักอินดอนินคอยอุอา tua pen amasuan kinin ke ngai sun uhi tua muna khial uhi anasep u akipan hi pan hi alungsim u de na te zong adon ding u a hi hi lungsim liam sa te adam sak ding in zatui akituak zat siam ding kisam hi khang ham te thuak ma bangin naw pang te in zong amau thuak dinga a hak sa khop ze et na hak sa pi pi te thuak u hi nu te pa te ma ma in amau te za in phong den lo thei lai u hi alung sim u buai zel zel hi mu na le phok na aman lo pi to na sem u hi satan in amau te wat a amau te in mo zal na mang pa u hi atate u ahe na ding in hang gop nge ngai the u a khat ve ve lung tomin gong tat the u hi naw pangte in to bang lung sim ma hong pa pa u a ตัวบวยนาอเปียงสักอมาวมาฮิลลหิมันินนูเตปาเตอินอตาเตอุบอลพะเทตัวนนโลอุฮีขัดเวเวนาเคมเปอเซลัมเงงตังอินอเปียงตอกิบังเทฮีเฮนาดิงวีเวฮีอินอินควนบุบาลุงคำหัวยาดาหวยอินกิอมเทฮีนูเตปาเตอินละอตาเตอุเหมาะสังอินบวยนาอเปียงสักอมาวมามาฮิซอนอปีอิน atate u leitunga agilo bel athomang lo bel le a ukhak belin ngai sun uhi nute pate kim khat amau ki uk zo lo na hangin hang ke gop the uhi na khat pe asem dingin atate u onem to sol zolo in ha na o to thu pia in a hi lo pi pi in atate u mo sang in phun phun the uhi nute pate o to banga na hi na un na ta te u lungdam na le thanop na su se zo hi na sol na u asep hangin de sak na to sem lo in sem lo wa om ngam lo hi manun asem hi bek u hi to la ya alung sim u om lo hi nuam sa lo in gim huai sa zo u hi tua in na sol na khem pe u mang zo lo sang zo hi tua chang in na he na u so sem sem a naw pang te a ding in thu sia zo kan lai hi mo sak na hong ki thuap to to in agam tat hoi lo te u hongki sel pho sem sem hi natal u najin saklam u nata te u musak ke un mo zorna azui khak wa anung chiang in akhel na u kimu in akisik ule wan tunga om napa un no te hong mai sak ding na dei za un amau te mai sang un onem to amau te hil un la nalung sim u to amau te hen khom un tua hun pen ta te ading in thupi ma ma hi nang kyang panin amau te hong sut khading in ชุตวมตวมอินอมาวเตหงบอมดิงาตัวเตนังนาดูกูดิงฮีหงมวนนดิงอินอมาวเตฮิลอินอหักสันนาเตอุเลอลุงดำนาเตอุนบิลอะกิฮวาวสังอินตัวบังอินหงเกียนงำเลซาตานินอมาวเตอาเซียนาทางตัมปีปานินอมาวเตนฮอนคเทดิงฮีนังมาแนวลายมังยิลอินอมาวเตซงนาวปังฮิลำอุมังยิลอินนาตาเตงอบอลเดนเกอิน amaute api chingpa dingin lam en ken la agam tat na te uwa nupi pa pi abang pa dingin han jam ke in ตัวบังอินหิคะเลจินอมาวเตตอนกิกอมนากงวังอขางนหิดิงาอลาวหวยหุจับเตหงลุดนดิงอลาวหวยลำนพอกมาอามิดังเตอินอมาวเตลุงซิมมวยลายเตกูอบวนดิงอินกงอฮอนสักนสวงดิงฮีเฮลายตักตาเตตายโลดิงนตาเตอินทัวอมันเกเลตายดิงอฮีฮีอมาวเตนตายมาอินนังเกียไปอินลานตาเตลุงซิมนิบสกาทูอมังสักดิงเลอมาวเตน tai na a siam na hong piang ni ding in to pa kyang a ngen in hi banga hi na ki khial lo a hi lam khat ve bek tham lo ka thei khin hi he na to na lung a so lai tang in kha lam thu te na ta te na thei sang zo ke ding hi na ta te i na to na tai ding a hi hi na he swak a amau te na ngot bol dong amau u thu in gam ta sak ke in to banga tai na in sa sak zo a po phazalo hi akhial naw pangtunga he na kelat sakna in sian na khan sang na hi hi tua in naupang he na suk sang zadinga ama adon lo hi chi in nang hongai sun jading hi don hi le chin to bangin ama bol lo ding na hi lam aman ngai sun hi tua nau pangte akitai dan pasianin athei lo ding sakha na hiam aman the hi tan na ding lam sang in nga na ding lamin ketai zo hi le bang thu pha piang zo ding chi zong aman the hi ta te tunga chi tangna athupi na chi tangna anu te pa te pen ette tham achin ding u ahi hi tua in naw pangte lungsim ateng ding ani simple sin u ahi hi nun tak wai hom na khem pewa adiak diak in ata te u ahil na le apat ta na uwa nu te pa te in ngei na kip anei ding u ahi hi naw pangkhat na ngon ama na sep na kichian ding mo kichian lo ding man ding mo man lo ding chi ama gam tat na panin ki thei thei hi kentel siam na anei lo to pa ma kai na azui lo nu pi in มีเข้มเทเลมีสิมตัดเทอหิดิงินอาตาเตหิลเทฮีตัวบังอากำตัดนาเตอูหงกิงไงนาเสตอินหุสันดิงมาบังอินจวาวดิงซงเปียนปีไงนาอินหงในดิงอุฮีกินไอเข้มนาเป็นจิตักนาและอหิตักตักบังอินหงไงสุนดิงอุฮีนูเตปาเตโอฮิละบังฮิโลละบังอินทูเกนเกอุนนลิมนลายอุโตทุมานโลขัดเปียวเกนเกอุน na ta te u athuman ding na dei u le no ma ma thuman pa un thu tang gen un la khel them thum ke un a hi lo chiao khat na ngon zong gen ke un nu pi te in a hi lo chiao khat gen ding le thuman lo ding ngei na in anei u le naw pang te in zong ama lim ma zui pa u hi nu nun tak na bu pia chi tak na om ding ke sam hi nu ngak no te hi ta le tang wal no te hi ta le thu hi lo chiao khat pel again loading thu neo no khat azong zuaw again loading in hil ding pen ta te pat ta na a thu pi ma ma hi zela tong khan to na a thu pi na pasian in nu te pa te tunga na se pya hi pasian lim le lai asun dinga ata te u zela tong apwa ding u a hi hi ama he pi na to to na sep amau te in sem zo ding u hi amau te ut na makai na alungul na u a uk zo na dingun lungduai na han cham na ba na thu khou na le khen sat na ki sam hi aki khou lo lo sunga ling le lo pa bek po ding hi ki man na le hoi na an ala nuam mi in alei tang ha in khai chi awo kula an kung no phung teng to in kyak te kho khia in aphung vu kul hi to hi le an kung ho in apua asep na thaman tampi nga ding hi mi hing tunga aki pe nge na sep khem pe laga zala tong po to na athu pi bel hi a ni dang sang in tu hunin han cha ma ma jog ding ke sam lai hi khang ma sa te hun lai in ตัวจะอาอทุปีนเสบดิงกิสอลเงนายโลฮีตูไลนุงักตังวัลเตอินอพูดคักอุลาวหวยนาเตจะอาอเลียนนิดังอินกิพกขเงยโลฮี ziala tong thakhaw na a thu ni ki hela u na i hat na le pumpi ki uk na i hat na hi hi khang no tampi in a ki uk lo lungul na i hat na pen ziala tong hat na sakha u hi atak tak in alungul na in a uk zo mi pen a thane mi a hi hi mi hing let na le thupi na tak tak pen ama a uk zo lop na i hat na to hi zo lo in ama uk zok zok lop na i hat na to kite zo hi mi tha hat ichi te in a ki khelbo lam thei gi ge na pi a ehe na ip zowa agal te amai sak zo te hi hi to bang mi te gal hang tak tak a hi hi pasian in amau te apiak hat na te zang u hi le amau te in jal tong hoi nei ding u a chris lama mi tampi nga the na ding hu za nei ding u hi na pi in mi tampi in apian dan ding u neu ngai sut u a hi manin amau te ขังโตโลอินเงียวเตาเดนดิงอุฮีทุเทนาอินหาดนาฮีฮีอฮีจงอินปิลนาตะกิไซเสียมนาอินลุงซิมห้อยนาออมเกเลเสียนนาละมะหาดนาฮีฮีပစီယန်အင်အေတေပီလနာလေဂမ်တတ်ဟာနာတေဟောင်ပြာအဟီဇုံင်မီကင်အင်အေမာဇဲလတုံချီယတ်အလမ်ဒင်းဟီဇိုဟီနိစင်အာအီလမ်တောတောဒင်းအဟီဟီဘန်ချီလမ်အီယမ်ချီအင်ငိုင်ဆုဒင်း ton tung suang pi tung alam hi ding pasian thu in eite hong hil hi inasep na a hi bang liana hong ki dok hun hong tung ding hi tu ma ma a ki man na anei ding le nung chang a asang zo nun tak na a ding zala tong in ei the na ding in mi kem pe in pasian hong piak hat na te ipo ding hun pen tu lai tak a hi hi nun ta gam tat kem pe in bang za ta in athu pi ke zong in zala tong zun na a huzap nei ve ve hi zala tong hoi pen le tung nệ là le té sang sangin มันพาโซอาตัวเจลต้องจุนนานเซบอินมีหิงเซบเทคมเปลักปันินอทุปีเบลอฮีฮีทูขัดเปตอกิจูนเจลต้องเตเปนกิเคลเทอินกิจูวัลโลอาเทคเนกเนียนัวฮีตัวบังเจลต้องอันนี้เตอินนนตางนาอะงีมนาเลตุบนาอาสางในโลฮีมีดังเตเจลต้องตุงอจงหุซาบหอยในโซโลอุฮีอามาวเตตุบนาในโลหาดนาในโลอินอมเลลอุฮีตัวหองกิปยาตมกาลอินุนตา จากนาเป็นหอยตะกาอีปวะตอดิงอะฮีฮีปัสยานินอปอลปีเป็นอะหิงอะกิอาบนาอเซมปอลปีอะดิงเดฮีอะฮีซองอินอิมีเตปอลปีขัดฮีนาตอตูไลตักอินตัวบังดินมุนตอกิกำละลายฮีปัสยานอินเอเตทำจริงป้านงอจุยดิงปัสยานและทุมานอาดิงกิจียนตะกาหูซาบอันไอดิงอาฮาด အဟန်းမီတေအထနွမ်အဟင်းခရစ်ယာန်တေဟောင်ဆမ်ဟီထုပီအာအစຽງထိုဘဲလ်ထုမန်တေတောပါအင်အေတေဟောင်ကမ်ဆက်အဟီမာဘငင်အေတေအင်အနွန်တန်နာလေအီဇီယာအီတောငါတောတေဟူဇာဘ်အီကီလတ်ဆက်ဒင်းအဟီဟီတာတေဟိရနာအကထုထေခတ်နုဖီကိမ်ခတ်တေအင်အတာတေဥအဘောလ်ဒန်ကိဘန်ကိမ်လိုဟီခတ်ဝေဝေအလောဟွိုင်ဇာဒေါငဒင်းအင်အနော့ဘူဇီနပီအင် ขัดเวเวละอนาวปังลุงซิมอูอลุงดำสักมาอมาเทดิงเสียนาอมโลกวลนอบนาเตอาคำเทเซลอุฮีฮิมุนาอมาวเตอินคริสเอเตโลอุฮีคริสอินนาวปังโนเตอีดฮีอลุงซิมดิงอุจงเทสักอานวมอสักนาอุเลฮักษาอาศักนาเตอุจงเทปีฮีนาวปังเตอินกิขอลปีอตัวเปวโต wang ding a hiya poi atwa pewa pai ding a hi zongin a hong nget changin ta te o hong pai sak zo ke ning tu di un a hang hong gen ning aton tung a ding le pasian a ding a na asem hing pasian in ke kep ding in no te ka khut sunga hong pia hi ka ta te o no te a ding in pasian tanga a om hing pasian thuken ni changin thusit na thuang ding ka hi ma bangin no te kongwil kul hi atate tunga amaswan azolo khat keilo ading mun pen galpa alwa masasak khat a wan tunglai bu sunga nanu umin aki chep te ding de ni u hiam ta te o lamman koi hiam chi konggen ding hi twa changin nanu u kyang panin pai khia a siana lampi tot ding na tel jok ule nanu u ka peng ding a no ni hi ule namo na u hangin na chuang ding u hi chi un hi bang danin ka ta te ka hil hi gen ding teng ka khit ma in amau te kap in thu hong nget sak lo ding ne hiam hong chi u hi amau te thu ka nget sak ding ka nial ngei ke hi akiang wa khuk dinin amau te to thu ka ngen hi to chang in ke pai khia in jing sang ni so dong zan thapa in gal pa hong bum na akile zo na ding in thu ka nge na gwalzo na kanga hi zan khwawak in gimna ka thwa khangin katate in hongngong koi a nu o kapai nop na mu nuwa nong pai sanglo lungdam ma ma ung pai hile ung ki khyal ma ma ding chi ka the u hi ahong chi u chang in kimet ka sa pe ma hi nu te pa te o de na tak tak na nei u le he bang dana na hi ding u hi hi pasian gam sunga na ta te u na tun sang nop u le hi na se pen maswan a na nei ding u hi hi ki gama ahiya gam dang khat pewa ahi zongin khopilian te panin agam la zeka amaute aki khen khiat ke ule khangno te tunga pilna hoi ki pathe nge lo ding hi khopilian sunga nge na te le gam tat na te in khangno te lungsima thuman lur sak thelo hi pasian makai na tamzo kisam na ta te lim tak a pan ta ding don ke le chin god na thuak lo in na om ke ding hi amau te ginat lo na in nang chi tak lo na hong sel phoding hi tai lo wa na kha khong tat sian na te ngong tat na te za tak lo na le thuman lo na te thada na le all mo mel nei lo na te in namin u hong dai sang dinga nanun tak na uwa da na hong tun ding hi na ta te u maswan ding atam pe no khut sunga om hi na sep ding u na sep ke u le galpa khut sunga amau te na tung kha sang ding u a midang te asu se ding in ama khut zat na suak khasang ding u hi a hi zong in lim tang in amau te na hi lu a nanun tak na ma ma u to amau te ma ya lim hoi na la ut le amau te chris kyang na tun thei ding u a amau te in zong midang te tunga hu zat nei son in tua bang in nang ma hang in มีตัมปีอินฮอดเขียนนาอ่างะเทดิงอุฮีอิตาเตตออลเทเทอาอิกิจอบดิงปัสยานินเดฮีขังหามสาเตอินกุมตัมปียานสินขากสาเตอูนาวปังเตอินสินขนายโลอูอหิลัมอิมังเงลคาเทฮีนาเคปวะเองไงสุดนาบังอานาวปังเตหงตัดเกอูเลอมาวเตฮานกอบดิงอินอิเซเทเซลฮีอหีซงอินตัวอิน ผัดตัวนาเปียงสักเล่าดิ่งฮีฮอนป้าแกงอาเมาเตไปปีอินลาอาทูเข้มเปียวอามาแกงอาแกนอินตัวจังอินอาเมาเตตุงอามาทุพาตุงดิ่งฮีจีนอุมอินนาวปังเตอินทุงเอ็ดหุนจะตากอาอปีบอลนดิ่งอุนหิลดิ่งอฮีฮี na sem ding in in pan kwan khat ma in in kwan bup ki kai khom in pa in pa om lo chang in nu in sun ton tung amau te akep na ding in pasian kyanga de na tak to thu ngen ding hi lung nem na adim lung sim le no ma ma le na ta te u ma ya om mo zor na le la hwai na te phok kom sa in kiniam khyat in zuanun up na to byak na ta wa amau te henun la to pa in amau te akep na ding in thum un to pa tunga to banga aki ap naw pang te na sem wan tung mi te in ching ding u hi jing sang le ni tak de taka thungyat na le up na khou to ata te u kim khoda dai akai ding u pen christian nu te pa te na sep hi hi pasian lungkim na ding in bang chinun tak ding chi lungdwai tak in amau te hil a chim tak het lo in mi gi tak in amau te a hil ding u a hi hi kha siang tho baptist na nisim a anga ding u ham phat na khat a hi lam na ta te u hil un အမဒိနာတေအဆမ်ခဒီငါအမခုဒဇတ်နဟီလမ်အူခရစ်မူဆန်အွန်းနတာတေအာဒီငါနာနဆပ်နာနဇော့ထေနဒီင်းဆီယမ်နာပန်ထုငက်နာတော့နငါထေဒင်းဟီနူထုငက်နာဤဖတ်တော်နာပန်ဂျန်တန်ထေဟီလိုဟီအနေအတူငဝါကိပန်နူပီပါပီအဆွာဒေါငူลาวหวยนาตวมตวมละกะอัตนูอัตปาเตอุกยังอาอคุกดินนุปีอินอัตาเตอาดิงทูอังเอตสักนาอภัตตวมนาเป็น ทุกแค่นานีมาเสียเทขลาดิ่งฮีอุบนาตะปเสียนตะปาโตอากิจบเลนูขุดเนมอินเหมาะจลนาลักปนินอัตปากายคเทดิงาเหมาะนาสุงอตุนขากลกนดิงินอัตนูขามเทดิงฮีไหลตุงลุงกุลนาอินโจนาอ่างนดิงินอดาวจียงอินนูอีอีนาขามนาหันจันนาและจิตักนาฮุซาบอินทุมานละมาอตาเตตุนปิเทดิงฮีนตาเตตุงานเซบดิงเต็งหอยตกานเซบขิดจังอิน amaute pasian kenga paipi in la ama hong hu nang ngen in nang sep ding teng sem na hi na gen in la nang hi thei lo a hi ama hong sep sang ding teng hong sep na ding in up na ta pasian kenga ngen in alung simu anip sang ding akha siang tho to anem sak ami git sang na ding in ama kyanga ngen in na thunget hong za ding hi na thunget na te aman hong penwam hi na ta te na tai ding a hi na aka u hangin oi am lo ding a hi na le hi thu te a ama thu man ding a hi na ama thu panin aman nang hong han thon hi za tak siam na le thu siam na hil in khang ham sa te za tak bol ding pasian in de ma ma hi thuman lampia om nak le sam akang lu in min than na lu khu a hi hi chi hi pau na kalian som le gung anel som thum la khat to in gal ado na te agwal zo na te honggen hi van gig apuak na te le mo zol na anial na te honggen hi atol nga bai ding agim khe te thuonggen in mun ong om ding a hi lam zong honggen hi hi thu naw pang te ngai sun sang un to hi le amau te in thu siam na le za tang bol na to khang ham te lampi anuam sang suang dinga samkang bia pilai boy te maya dingun la khangham te mai tangza tangun siam pilai bu alian som le kwa anew som thum le ni chi thu piak azui ule akhang moi lai ma un hoi na le etlom na anei ding u hi ทุเซียมนาจงคาเซียงทูทุพาขัดมาฮีอามีเข้มเปวินอันไหนดีงูฮีฮีตัวอินเปียนเซียเตนุนเนมสังจวาตัวอมเกยเลกงตัดอินเฮียมกำดิงฮีคริสนุงอจุยฮิงจินปีอาอากงตัดอากิโลอาทุเซียมโลเตอินเจซูอาเทนายโลฮีฮีอามาวจิตักนาเตมวนละหวยโลขดิงอามาวทุมานนาเตกอกบางโลขดิงอหิหางินจิตักนาเลทุมานนาอิน มิกิดลกนาและทุสยามลกนาไมสักเทโลดิงฮี